နောက်ခန္ဓာတုတ်သဗ္ဗာတိဝိတဇာတိနံဒိဗ္ဗမန္တာကဒံဝိယယံနာတိတိဝိတံဂောရံသေတင်သာပိပရိတယံအာနိခိတံဟိတပ္ပထာကာယိခါယိဆင်ထားတာပါတဲ့အတွက်ကြောင့်အာနိခိတံဟိလို့ဖတ်ပါတချို့စာအုပ်တွေမှာကာယိနဲ့ခါခွေးမဆင်တော့ခါခွေးကြီးတက်တက်လည်းရှိတတ်ပါအဲလိုခါခွေးတက်တက်ရှိရင်တော့အာနာခိတံဟိလို့ဒါဖတ်နိုင်ပါ ဆိုတော့ကောင်းတာကတော့ကာယိခါကွေးရဲ့ဒီနေရာမှာဆင့်ကိုကောင်းတဲ့နေရာဖြစ်တော့ကိုကဘာအေးမူကတော့ကာယိခါကွေးဆင့်ထားပါကာယိခါကွေးဆင့်ထားတဲ့အတွက်ကြောင့်မို့အာနက်ခိတံဟိလို့ဒီလိုရော့ပါအာနက်ခိတံဟိတတ္တထတပ္ပဒံတပ္ပပါဏိနံတတတောတိနိဝရေတိပရိတံတံဗနာမဟိဝိရူပခေဟိမေမေတံမေတံဧရာပထေဟိမေအဲ့ဒါမဲ့တင်းကြီးလိုလည်းမထွက်ရဘူးယာလိုလည်းမထွက်ရဘူး အေရာပတိဟိလည်းမဟုတ်ဘူးအေရာပတိဟိလည်းမဟုတ်ဘူးအေရာပတိဟိမေသဗ္ဗံပုတ္တိဟိမေမေတ္တံမေတ္တံကံနာဂောတမတိဟိသာဂောတမတိဟိသာလို့ဖတ်တာတဲ့ဂောတမတိဟိသာလို့ဖတ်တာကဒါပြီးတော့ပေါ့ကနာမဟုတ်ဘူးကံနာနာကြီးနဲ့ဟနဲ့ဆက်လို့တော့ကမို့နာကြီးတပ်တာလည်းပါရမယ်နာကြီးတန်လည်းပါရမယ်ဟတာလည်းပါရမယ်ကံနာဂောတမကိဟိသာ အပါဒကေဟိမေမေတံဒီနေရာမှာလည်းပဲအပါဒကေဟိလို့မဖတ်ဘဲနဲ့အပါဒကေဟိလို့ဒီလိုဖတ်ရအောင်ပါဒသရကခြေတော့ခေါ်တာအကမရှိတာဆိုတာခြေတော့မရှိတဲ့တတ္တဝါလို့ဆိုလို့အပါဒကေဟိမေမေတံမေတံဓိပါဒကေဟိမေစတုပ္ပတိဟိမေမေတံမေတံဘဟုပ္ပတိဟိမေမာမံအပါရကောဟိန္တိမာမံဟိန္တိဓိပါရကော မာမံစတုပတော်ဟိန္တိမာမံဟိန္တိဘဟုတ်ပတော်တဗ္ဗေတတ္တာတဗ္ဗေပါဏာတဗ္ဗေဘုဒ္ဓါစကေဝလာတဗ္ဗေဗဒ္ဒရာနိရောက်တာတဗ္ဗေဗဒ္ဒရာနိပတ္တန္တုအဲ့တော့ဒီနေရာမှာဗဒ္ဒရာနိလို့တော့ဘယ်သူမှဖတ်မယ်မထင်ဘူးအဲ့တော့ဒီမှာဓာတုရရဲ့ကိုဒရာလို့ဖတ်ရင်ဗဒ္ဒရှရရဲ့ကိုဗရာလို့ဖတ်ရအောင်ဒါဟာအဲ့ဒါမှ gain တဗ္ဗေဗဒ္ဒရာနိပတ္တန္တု မာကင်စီလုံးကြီးတင်မပါရအောင်နော်ကာကြီးမှာလုံးကြီးတင်မပါအောင်မာကင်စီပါပမာကမာကင်စီလို့ရှိတာကမကောင်းကင်စီလို့ရှိမှကောင်းမာကင်စီပါပမာကမာအပ္ပမာနောဗုဒ္ဓောအဲ့ဒီမှာလည်းပဲအပ္ပမာနောလို့ဒီလိုပမာမဖြတ်ဖက်နဲ့အပ္ပမာနောလို့ဒီလိုတစ်ဆက်သေးရော့နောက်တချို့တွေအဲ့လိုအပ္ပမာနောနဲ့ရွတ်နေတာတွေဦးဇင်းတို့ကြားကြားနေရတယ် အပ္ပမာနောဘုဒ္ဓောအပ္ပမာနောဓမ္မောအပ္ပမာနောတံဃောပမာဏဝန္တာနိသရီတပါဏိသရီမဟုတ်သရီတပါဏိအဟိဝိသိကာတတပတိဩနနာဘီတရဘူးမူတိကာမူတိကာလို့လည်းနှုတ်တက်တက်နှုတ်တက်တက်ကြမူတိကာကတာမေရက်ခာကတံမေပြိတံပဋိကမန္တုဘူတာနိ သောဟံနမောဘဂဝတောနမောတတနံသမ္မာသမ္ဗုဒ္ဓနံခန္ဓာတုပ်ပြီးတော့မောရတုပ်ပူရင်တံသဝေထုနဲ့နားငယ်နဲ့တွေ့တော့ကိုဒီလိုငါတတံမျိုးပဲဖတ်ပါတယ်ပူရင်တံဘောဓိတံဘာရေနိဗ္ဗတံမောရယောနိယံဟိနတံဝိဟိတာရခံမဟာတတံဝနေစရာ စိရတံဝါယမန္တာပိအဲ့မှာဝါယမန္တာပိမဟုတ်နော်စိရတံကလည်းပဲတာကြီးဖြစ်တဲ့အတွက်ကြောင့်ဟိုတတတံပါအောင်စိရတံစီမဟုတ်ဘူးစိနော်စိရတံဟိုဗုဒ္ဓသာသနာစီရန်ဒိဋ္ဌိတုနဲ့တချို့နှုတ်တက်တတ်ရတယ်အမှန်တော့စီရန်ဒိဋ္ဌိတုဖြစ်အောင်စိရတံဝါယမန္တာပိနေဝသက်ခိန်တုဂန္ဓိတုံ ဗဟမမန္တန္တိအခါတံပရိတံတံဗနာမဟိအဲဒီဝါယမန္တာပြီလေဝါယမန္တာပြီလို့လို့တက်တာများတယ်ဥဒေတယံသက္ခုမာဧကရာဇာဟရိတဝံနော ပထဝိပပါတောအဲပကိုတွဲဖတ်ရမယ်လို့နောက်ကဥစဉ်ပြောခဲ့ဒီကြတော့တွဲဖတ်တာကနားထောင်လို့မကောင်းတော့ခွဲပဲဖတ်ခွဲဖတ်မှပဲနားကနဝင်ချိုးတယ်ပေါ့ ပဘာတော့လို့ဖတ်တာနဲ့ပဘာတော့လို့ဖတ်တာနဲ့ပဘာတော့လို့ဖတ်တာကပိုးပြီးတော့နားထောင်လို့ကောင်းတယ်ဒါကြောင့်ပထဝိပဘာတော့လို့ပဲဥစဉ်လို့ဖတ်ပါအဲတော့အပကိုခွဲမဖတ်ရဘူးဆိုတဲ့စီကံကိုအတိအကျလိုက်နာခြင်းနဲ့ဆိုတော့ပထဝိပဘာတော့လို့ဒီလိုဖတ်ရပါလဲဒီလိုဖတ်တော့တခါဘယ်မှာသွားပြီးတော့ဒုက္ခတွေ့ဦးမလဲဆိုတော့ကိုအာတဏ္ဍရိယတုတ်ကြတော့ဗျာမပပါယသူပပါရှိတယ်အဲ့ဒီမှာလည်းတေချာဖတ်ရင်ဗျာမပပါယလို့ဖတ်ရတော့ပြီးတော့မဟာပပါမဟာတေဇာမှာလည်းမဟာပပါမဟာတေဇာအဲ့လိုပဲဖတ်ရအောင် အဲ့ကျတော့နားထောင်လာတိတ်မကောင်းပဲဖြစ်တယ်ဒါကြောင့်မို့ဒီမှာလည်းပဲပထဝိပပါတော့အဲ့လိုပဲဆိုတော့ဖတ်ပါတယ်တန်တန်နမတာမိနော်ဒါခေါင်းပြောတယ်နမတာမိလို့မဖတ်ဘူးခရိတဝဏံပထဝိပပါတံတယိဇဂုတ်တာဝိဟရေမှုဒီဝတံယေဗြဟ္မနာနော်ဗြဟ္မနာလို့ဖတ်တာကတော့ဒါရှေးဖန်နေပေါ့အဲအခုဦးဇင်းတို့ကတော့ဗြဟ္မနာလို့ပဲဖတ်ပါတယ်ဒါသူစာရှိတဲ့အတိုင်းဖတ်တယ်တကယ်ကို ဟိုဗမာရှေးဗမာနီးစစ်စစ်တန်းကဗျံမနာလို့ဒီလိုသေးသေးတင်တန်နဲ့ကိုဖတ်ရမှာဟတ္တကိုဒီဒီဗျမနာကြတော့ကိုဟတ္တကိုသေးသေးတင်တန်ဖတ်ရမယ်လို့ကြပြားလေးကဒီမှာစတာရှိပါတယ်ယေဗြဟ္မနာဝေဒဂုတပ္ပဓမ္မေတိမေနမောတိသမံပါလယန္တုနမထုဗုဒ္ဓနံနမထုဘောဓိယအဲ့ဒီမှာလည်းနမထုလို့မဖတ်ရနမထု နမောနဲ့အထုနဲ့တွဲတာနမထုဗုဒ္ဓနာမဗုဒ္ဓနာလို့လည်းရှိတတ်တယ်ဒါတော့ကိစ္စမရှိပါဘူးနမထုဗုဒ္ဓနာနမထုဘောရိယာနမောဝိမု ക്ത နာနမောဝိမု ക്തി ယာဣမံဘောပရိဒံကတဝါမောရောစရတိဧဒနာအပေတယံသက္ခုမာဧကရာဇာဟရိတဝန္နော ပထွိပပါသောတံတံနမတာမိဟရိတဝန္နံပထွိပပါသံ တယိဇဂုတ်တံဝိဟရိမှုရတ္တေယေဗာမနာဝေရကုတဗဓမ္မေတိမိနမောတိသမံပါလယန္တုနမထုဗုဒ္ဓနံနမထုဘောရိယာနမောဝိမု ക്ത နံနမောဝိမု ക്തി ယာဣမံသောပရိဒံကတဝါမောရောဝါသမကပ္ပယီမကပ္ပယီလို့မဖတ်ပဲနဲ့မကပ္ပယီဝါတံအကပ္ပယီလို့ဒီလိုပုတ်ဖြတ်တာအောင် နေသေးလေးတည်းကမဖြစ်သွားတာမကတ်တည်းအဲ့လိုဆိုပါအဲခုနဗြဟ္မဏနဲ့ပတ်သက်ပြီးတော့ဟိုဖန်နီးလေးပေါ့လေတခါယူငငယ်အကြောင်းနေကြတော့ဖတ်တာလည်းဗာလည်းဗြဟ္မဏဆိုတဲ့ပုဂ္ဂိုလ်တွေတွေ့ခဲ့ဘူးလေမယ်ထင်နော်အဲ့ဒီမှာဘယ်သူမှအကြောင်းတက်တုန်းကအကြောင်းနေတုန်းကတခါယူတို့ဗျာမင်းလို့မဖတ်ခဲ့ဘူးပါဘူးဗြဟ္မဏလို့ပဲဖတ်ချင်တာအဲ့ဒါ BRA နဲ့ပဲရေးတာဒါကြောင့်မို့ဗာတရက်ရရတွေ့ရင်တော့ဗြဟ္မလို့ဖတ်မှာ တန်မှန်ရမယ်အဲဗျလို့ဖတ်တာကတော့ဗမာသင်္ဘုံကြီးနဲ့တွဲသင်္ဘုံကြီးနီးနဲ့ဖတ်တာဖြစ်နေတယ်ဝတ္တသုတ်တရတယ်ပူရင်တံဘောဓိတံပါရေနိဗ္ဗတံဝတ္တဇာတိယံယတ္တတိရေနဓာဝဂိမဟာတတံဝိဝေဇယိထေရတတာရိပုဒ္ဒတလောကနာထေနဘာတိတံကပ္ပထာယိထောင်ပဲနဲ့တသတိချင်းနဲ့ထောင်ပဲဆင်းတဲ့အတွက်ကြောင့်မို့ ကပ္ပထာယိမဟာဒေဇံပရိဒံတံဗနာမဟိအဋ္ဌိလောကီပီလဂုနောသစ္ဆံသောစီယနုဒယာတေနသစ္စေနကာဟာမိသစ္ဆကိရိယမုဒ္ဓမံဒီမှာလည်းကရိယာလို့အတမထွက်ဘူးမထွက်ရအောင်ကိရိယာလို့တဲ့ပိပိတတာထွက်အောင်သစ္ဆကိရိယမုဒ္ဓမံအာဝိဇ္ဇတွာဓမ္မကလံသရိတ်တွာပုပ္ပကေဇိနိပုဗ္ဗကေလို့ဖတ်တာမကောင်းပုပ္ပကေလို့ထားတွေ့ပါ တရိတ်ဝါပုပ္ပကိစီနီတစ္ဆဗလမဝတ္တာယဒီအဝအဝနဲ့တနဲ့တွဲတာဒါကြောင့်မို့မဝတ္တာယလို့မဖတ်ပဲနဲ့တစ္ဆဗလမဝတ္တာယတစ္ဆကိရိယမကာတဟံအဲဒီမှာမကာတဟံလို့လည်းပဲနည်းနည်းလေးဖြတ်ပြီးတော့ဖတ်ချင်လည်းဖတ်နိုင်ပါလေတန်တိပက္ခအပတနာအနဲ့ပတနာနဲ့နည်းနည်းလေးခွဲဖတ်ပါတန်တိပါရာအဝိဉ္စနာ မာတာပိတာသနိခန္ဓာပိတာသမဟုတ်မာတာပိတာသနိခန္ဓာဇာတဝေရပဋိကမတဟသစ္စေကတိမေရှံမဟာပစ္စလိတောတိခိဝိဇေတိတောလတကရီတာနိဥဒကံပတ္တဝါယထာတိခိသစ္စေနမေသမောနတ္ထိဧတာမေတ္တပါရမီဝတ္တ